သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတရင်ကျော်လာပြီးတော့73ရက်2022ခုနှစ်ဆယ်လပိုင်း22ရက်စနေနေ့နန္ဒခင်ခါကာလရန်ကုန်တိုင်းဒေသကြီးလက်ကူးမြို့ရွှေမတင်ကြီးရွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာအနုမောဒနာတရားတော်များနာယူကြဖို့ရောက်ရှိနေကြတဲ့ဓမ္မပေါင်းသူတော်ကောင်းတို့နဲ့တကွ လိုက်မော်နေတရားဒေသနာများနာယူနေကြတဲ့တရားဓမ္မပေါင်းတို့အတွက်ဘုန်းတို့အနုမောဒနာတရားစကားအနေငယ်ပြောပါနော်ဒီကနေ့ဘုန်းတို့ဓမ္မဒါနဓမ္မပူဇာလှူဒန်းထားကြတဲ့တရားဓမ္မတွေလည်းရှိနော်ဘုန်းတို့ရန်ကုန်မြို့မှာနေထိုင်တဲ့ဒကမာကြီးတော်မုတ်မုတ်လက်ကြီးဆယ်ပင်လက်ဖက်ရည်ဆိုင်များမိသားစုနော်ဒကမာကြီးရဲ့62နှစ်ပြည့်မွေးနေ့ အမွေးနေ့ကဆယ်လပိုင်း19ရက်နေ့ကမွေးနေ့နှိစက်ဆုံးနေ့လေးမှာဘုန်းတို့ဟောပေးတာပေါ့နော်ပြီးတော့ဘုန်းတို့ရန်ကုန်မြို့ကပဲဒကာကြီးဥတန်းထုတ်ကိုရည်စူးပြီးတော့ဒကမာကြီးတော်အေးအေးနုမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာတဲ့ပြီးတော့ဘုန်းတို့ဒီနေ့နုမောရဏတရားစကားများ နာယူကြည်ညိုကြမယ်ဘုန်းတို့လှဲကိုသစ္စာရွှေစီကြောင်းလိုက်တွင်မှာ အမျိုးသားယောဂီဆောင်အခမ်းများလှူဒန်းထားကြတဲ့ညီကိုမောင်နှမတစုနော်အခမ်းမနစ်ကလှူထားကြတယ်အခမ်းကိုးကန်းတောင်လှူဒန်းထားလှူဒန်းထားကြတယ်နော်တက္ကမကြီးဒေါခင်မမသူကလောက်ကြပြီးတော့ကွယ်လွန်သွားတာ2019နော်ပြီးတော့တက္ကမကြီးဒေါခင်မေစုမိသားစုတက္ကမကြီးဥခင်မောင်စိုးဝင်းတက္ကမကြီးဒေါခင်ယူမေသမီး မအိမေဖြိုးမိသားစုတကကြီးဥခင်မောင်ထွေးတကမာကြီးတော်မြမြစုသမီးမအေးချိုချိုစဉ်မိသားစုတဲ့အလုံးသောကုသိုလ်ကောင်းမှုများပြုလုပ်ထားကြတဲ့တရားဓမ္မတို့အတွက်အနုမောဒနာတရားစကားအနေနဲ့ဒီကနေ့ရသော်ဘုရားရဲ့တရားဒေသနာတော်တွေကိုနာယူကြည်ညိုမှတ်သားကြမယ်နော်တရားနာယူတယ်ဆိုတာ အမှန်တရားကိုသိတဲ့ဉာဏ်ပညာကို ဖြစ်ထွန်းစေတယ်။အမှန်တရားကိုသိရခြင်းဟာ စိတ်နှလုံးကို ချမ်းမြေ့စေတယ်ငြိမ်းအေးစေတယ်။ဒါကြောင့်မြတ်စွာဘုရားကဒုက္ခပညာယပတိလာဘောမှန်မှန်ကန်ကန်သိရမြင်ရခြင်းဟာ ချမ်းသာတယ်လို့အတိအလင်းဟောတယ်နော်။ဒါကြောင့်မြတ်စွာဘုရားရဲ့တရားဒေသနာတွေကိုနာယူရတာဟာ တဘာဝတရားတွေအကြောင်းဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းအလုံးရဲ့အပေါ်မှာမှန်မှန်မှန်မှန်ကန်ကန်သိမြင်မှုလို့ဆိုတဲ့အသိဉာဏ်ပညာကိုတိုးပွားစေတယ်။အဲ့ဒီအသိဉာဏ်ပညာဟာအစစ်မြင့်ရဲ့မြင့်တဲ့လောက်စိတ်နှလုံးကိုငြိမ်းအေးစေတယ်ချမ်းသာစေတယ်။နောက်ဆုံးအရိယာသူတော်ကောင်းကြီးများနိဗ္ဗာန်ချမ်းသာကိုအကောင်းဆုံးချမ်းသာလို့မြတ်စွာဘုရားဟောသွားတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတယ်ဆိုတာလည်းပဲ။ အသိဉာဏ်ရဲ့စွမ်းအားပဲလေနိဗ္ဗာန်ကို မြင်နိုင်သည့်အထိသူတို့ရဲ့အသိဉာဏ်ကမြင်မာကြတာပေါ့လူရင်းပြောရရင်ဘဝခန္ဓာကိုဒုက္ခသစ္စာဆိုအမှန်အကန်ပြီးပြီးပြင်းပြင်းသိသွားတာသိတဲ့သိလိုက်တာကိုသိတဲ့အခါကျတော့ပယ်တဲ့ပယ်လိုက်တဲ့မကောင်းတဲ့တရားတွေကိုပယ်ပြီးသားဖြစ်သွားတယ် မကောင်းတဲ့တရားတွေကိုပယ်လိုက်တဲ့အတွက်ကြောင့်အဲ့ဒီမကောင်းတဲ့တရားတွေကြောင့်ဖြစ်လာမဲ့ပူလောင်မှုရှုပ်ထွေးမှုညှဉ်းနှွမ်းမှုအဲ့ဒါတွေအကုန်လုံးရှင်းသွားတဲ့အတွက်ကြောင့်စိတ်ကဘာဖြစ်သွားတာလဲချမ်းသာသွားတာစိတ်ချမ်းသာတယ်ဆိုတာလက်ကားချမ်းသာတာမဟုတ်ဘူးစိတ်ကိုပူလောင်အောင်ရှုမြိုက်တဲ့အရာတွေရှင်းသွားလို့စိတ်ကိုဆင်းရဲအောင်နှိပ်စက်မဲ့အရာတွေကင်းသွားလို့ဒီစိတ်ကလေးကဘာဖြစ်သွားတာလဲချမ်းသာသွားတာဘုံတို့စိတ်တွေဆင်းရဲအောင်စိတ်တွေပူလောင်အောင် ရာဂဒေါသမောဟအစရှိတဲ့ကိလေသာတရားတွေကပြုမှုနေကြတယ်ပေါ့အထူးသဖြင့်အမှန်မသိမှုအဝိဇ္ဇာမောဟအခြေခံပြီးတော့ဖြစ်နေတဲ့ကိလေသာတရားတို့ကြောင့်ဘုန်းတို့ရဲ့စိတ်ကပူလောင်ကြရတာပင်ပန်းကြရတာဆင်းရဲကြရတာအဲ့ဒီပူလောင်ခြင်းပင်ပန်းခြင်းဆင်းရဲခြင်းရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတရားကိုအတိညာကသူ့အဆင့်နဲ့သူဖယ်ရှားပစ်တယ် အဲ့လိုအသိဉာဏ်ကပူလောင်ခြင်းဆင်းရဲခြင်းရဲ့အကြောင်းတရားတွေကိုဖယ်ရှားလိုက်တဲ့အခါကျတော့မပူလောင်တော့ဘူးမဆင်းရဲတော့ဘူးဒါကိုပဲငြိမ်းအေးတယ်ချမ်းသာတယ်လို့ပြောတာအဲ့ဒါမြတ်စွာဘုရားရဲ့တရားဒေသနာတွေကိုနာယူရတာဟာအဲ့ဒီပူလောင်ကြောင်းဆင်းရဲကြောင်းကိလေသာတရားတွေကိုပယ်ရှားနိုင်တဲ့အစွမ်းတတ္တိရှိတဲ့အသိဉာဏ်ကိုဖြစ်စေတယ်ဒါကြောင့်သူတော်ကောင်းတရားကိုအချိန်တိုလေးနားထောင်ရတာပဲဖြစ်ဖြစ်အလေးကရုပြုပြီးတော့နားလည်မှုရှိအောင်စ조사မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ နာယူရမယ်ပေါ့နော်အဲ့ဒါဘုန်းဒီကနေ့အနုမောဒနာတရားစကားအနေနဲ့ဘာပြောရင်တုံးဆိုတော့တရပီတရအချိန်တွေကုန်နေကြတယ်ဘုန်းတို့ရဲ့ဘဝလက်ကြံဟာတရထက်တရတရမှာတောင်မှတစ်ချိန်နဲ့တစ်ချိန်နဲနေလိုက်နေတယ်နေရင်ထိုင်ရင်နဲ့ပဲဘဝကကုံကုံလိုက်နေပေါ့နော် အဲ့ဒါလိုဘဝကုံကုံလိုက်နေတယ်ဘဝမှာနေရင်ထိုင်ရင်နဲ့ဘုံဘုံတို့တွေဟာတော့ရှင်သန်နေကြတယ်မသေးမချင်းပေါ့ဟုတ်လားအဲ့လိုရှင်သန်တဲ့အခါကာလမှာဘလို့ပုံစံကလေးနဲ့ဘလို့စိတ်ထားကလေးနဲ့ဘဝမှာ ရှင်သန်ရတာဟာအကောင်းမွန်ဆုံးရှင်သန်ခြင်းမျိုးဖြစ်မလဲဆိုတဲ့မိဂွန်းရဲ့အဖြေဒီနေ့မြတ်စွာဘုရားရဲ့ဒေသနာတော်လေးကိုအခြေခံပြီးတော့မှတ်သားကြည့်မျိုးနော် နတ်သားတစ်ပါးကမြတ်စွာဘုရားကိုမေးတာကိုဂါထာတစ်ပုဒ်နဲ့ကိန္တူရာဝိတံပုရိတတတေထကိန္တုသူစိန်သောဒုက္ခမဝဟတိကိန္တုဟဝေတာတုတရရတနာကထံစီဝိဇီဝိတမဟုတေထံမေကွန်လေးချက်မေးအတူချုပ်လေးဖုံဖုံပြောပြမယ်နော်ကိန္တူရာဝိတံပုရိတတတေထံယောက်ျားမိန်းမရှိရှိသမျှသောဟောဒီလူလောကကြီးမှာဘယ်လိုအရာဟာ တန်ဖိုးအကြီးမားဆုံးသောဥစ္စာပစ္စည်းအရင်အနှီးမြန်းဖြစ်မလဲတဲ့ဘလို့အရင်နှီးလေးကိုအခြေခံပြီးတော့စီဝါရေးတိုးတက်အောင်လုပ်လိုက်မယ်ဆိုရင် ကြီးပွားသွားတဲ့တိုးတက်သွားတယ်အဲ့ဒီလိုမျိုးတန်ဖိုးကြီးမားလာတဲ့ဥစ္စာပစ္စည်းအရင်အနှီးဆိုတာဘယ်ရာကိုပြောတာတော့ကိန္တုသူစိန်သောဒုက္ခမဝဟတိဘဝမှာကောင်းကောင်းလေ့ကျင့်မယ်ဆိုရင်ဘယ်အလုပ်မျိုးကချမ်းသာဒုက္ခကိုပေးနိုင်မလဲ ကောင်းကောင်းလေ့ကျင့်မယ်ဆိုရင်ဘယ်ရာကဘယ်အလောက်ကချမ်းသာကိုဖြစ်စေမလဲကထံကိန်တုဩကိန်တုဟဝေတာတုတရရတ္တနအရသာတကအရသာထဲမှာဘယ်အရသာဟာအချုံမြင့်ဆုံးအကောင်းမွန်ဆုံးဖြစ်မလဲနောက်ဆုံးမေးခွန်းကြတော့ကထံဇီဝိဇီဝိတမဟုတ္တထဘဝမှာဘလို့နေထိုင်ရှင်သန်ခြင်းမျိုးဟာ အမြတ်ဆုံးသောရှင်သန်နေထိုင်ခြင်းမျိုးဖြစ်မလဲလို့မိကုံးလေးချက်မေးတာလေးခုသလုံးအကျေပြောစရာကောင်းပါတယ်ဒါပေမဲ့နောက်ဆုံးမိကုံးရဲ့အဖြေလေးကိုပဲဒီနေ့ချိန်တိုလေးအတွင်းမှာပြောရင်လည်းပေါ့နော်ပထမမိကုံးကဘယ်အရာဟာအမြင့်မြတ်ဆုံးသောဥစ္စာပစ္စည်းအရင်းအနှီးဖြစ်မလဲဒုတိယမိကုံးကကောင်းကောင်းလေ့ကျင့်မယ်ဆိုရင်ဘယ်အလုပ်မျိုးဟာချမ်းသာမှုကိုဖြစ်စေမလဲတတိယမိကုံးက ဘယ်ရတာဟာအရသာတကရတာထဲမှာအကောင်းမွန်ဆုံးရတာဖြစ်မလဲသုဒ္ဓမေကုံကဘလို့ရှင်သန်နေထိုင်ခြင်းမျိုးဟာဘဝမှာတန်ဖိုးအကြီးမားဆုံးသောရှင်သန်နေထိုင်ခြင်းမျိုးဖြစ်မလဲဒီတော်မြတ်စွာဘုရားကတတ္တိတဝိတံပုရိသတ္တတိဋ္ဌံဓမ္မောသူစိန်သောဒုက္ခမဝဟတိသစ္ဆံဟွေတာတုတရရတ္တံပညာစီဝင်ဇီဝိတမဟုတိဋ္ဌံလို့အဲ့လိုဖြေတယ်တတ္တိတဝိတံပုရိသတ္တတိဋ္ဌံယောက်ျားမိန်းမရှိရှိသမျှသောဟောဒီလူလောကကြီးမှာ အမြင့်မြတ်ဆုံးသောဥစ္စာပစ္စည်းအရင်းနှီးဆိုတာယုံကြည်မှုတတ်တာတရားကိုပြောတာတဲ့။ရသော်ဘုရားရဲ့ဂုံရည်သွေးကိုလှိုက်လိုက်လဲလဲစိတ်ထဲကယုံကြည်တယ်။သူတော်ကောင်းတရားရဲ့စွန့်ရင်တတ္တိကိုစိတ်ထဲကလှိုက်လိုက်လဲလဲယုံကြည်တယ်။အရိယာတန်ဃာတော်တို့ရဲ့ဂုံရည်သွေးကိုယုံကြည်တယ်။ကိုယ့်ရဲ့စိတ်စေတနာရဲ့စွန့်ရင်တတ္တိလို့ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တယ်။ယုံကြည်တဲ့ယုံကြည်တတ်တဲ့အဲ့ဒီအမှန်တရားကြီး၄ချက်ကို ကိုယ့်ရဲ့စိတ်ထဲကလိုက်လေလေလေယုံကြည်တယ်ဆိုရင်ဒါတရားတရားပေါ့အဲ့ဒီတရားတရားကကောင်းမှုတွေကိုများစွာပြုပြစ်စေတယ်ကောင်းတာလုံးဝချမ်းသာမယ်မကောင်းတာလုံးရင်ဆင်းရဲမယ်ဆိုတာကိုတကယ်စိတ်ထဲကလိုက်လေလေလေယုံကြည်မှုရှိတဲ့အခါမျိုးမှာမကောင်းမှုကိုအဲ့ဒီခိုက်တံမှာအဲ့ဒီလိုလုံမလားမလုံမကောင်းမှုကိုမလုံတော့မကောင်းမှုကြောင့်ဖြစ်မဲ့ဒုက္ခကိုပယ်ပြီးသားဖြစ်တယ်ကောင်းမှုကချမ်းသာစေတယ်လို့ယုံကြည်တော့ကောင်းမှုကိုသူပြုမယ်ကိုယ်အဖြစ်နှုတ်အဖြစ်စိတ်အဖြစ်ဟုတ်လား ကောင်းမှုပြုပြီးဆိုရင်ကောင်းမှုရဲ့အကျိုးသက်ချမ်းသာဒုက္ခနဲ့ပြည့်စုံအောင်ဆောင်ရွက်ရမရောက်ဘူးလားရောက်တယ်ဒါကြောင့်မြတ်စွာဘုရားယုံကြည်မှုဟာကုသိုလ်ကောင်းမှုကိုပြုဖြစ်ရာမှတဆင့်နော်အလွန်ကြီးမားတဲ့ချမ်းသာဒုက္ခကိုရခြင်းရဲ့အကြောင်းတရားဖြစ်တဲ့အတွက်ကြောင့်သူသည်အကြီးကျယ်ဆုံးသောဥစ္စာပစ္စည်းအရင်အနည်းပဲတဲ့သူ့ကိုအရင်အနည်းတစ်ခုပြုတ်ပြီးတော့ဘုန်းဘုန်းတို့ကုသိုလ်ကောင်းမှုကိုပြုတ်ပြစ်ပြီးတော့နောက်ချမ်းသာကိုရှာဖွေမယ်ဆိုရင်ရှောရှူရှူချမ်းသာဒုက္ခကိုရနိုင်တယ်ဟုတ်လား ဒါကြောင့်လူလောကကြီးမှာအကောင်းဆုံးဥစ္စာပစ္စည်းအရင်းတွေဟာယုံကြည်မှုပဲဒီယုံကြည်မှုလေးနဲ့ဘုန်းဘုန်းတို့ကကုသိုလ်ကောင်းမှုကိုပြုရတာယုံကြည်မှုမရှိရင်မပြုနိုင်ဘူးယုံကြည်မှုနဲ့စရတာဟုတ်လားနောက်ဘာကိုလေ့ကျင့်ရင်ကောင်းကောင်းလေ့ကျင့်ရင်ဘယ်လိုလုံမျိုးဟာချမ်းသာဒုက္ခကိုပေးမလဲကိန္တုသူစိန်တော့ဒုက္ခမှာဝတိဆိုတဲ့မေကုံအဲ့ဒါကိုမြတ်စွာဘုရားဓမ္မောသူစိန်တော့ဒုက္ခမှာဝတိနော်ဒါနသီလတမာတိပညာလို့ဆိုတဲ့သူတော်ကောင်းတရားတွေဟာ ကြင်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်သူဟာချမ်းသာဒုက္ခကိုပေးမဲ့အရာပဲတဲ့သူသူငါငါတတ္တဝါတွေလိုလားတောင့်တတဲ့ချမ်းသာဒုက္ခဆိုတာအကြောင်းပဲဖြစ်ထွန်းလာတဲ့တဘာဝမဟုတ်ဘူးเนาะအကြောင်းတရားကိုပြုမှအကျိုးရလတ်အနေနဲ့သူကထွက်လာတာချမ်းသာဒုက္ခရဲ့အကြောင်းတရားကဘာလဲလို့မေးရင်သူတော်ကောင်းတရားပဲစွန့်လွတ်နိုင်သမျှစွန့်လွတ်နိုင်အောင်ဘုံဘုံတို့ကြိုးပမ်းအထုတ်ဖို့လိုမယ်ကိုယ်နဲ့တို့ကိုဖြူစင်အောင် စောင့်ထိန်နိုင်သမျှစောင့်ထိန်နိုင်ဖို့လိုမယ် စိတ်ရည်တည်ငြိမ်မှုတမာတိအမှန်တိမှုပညာနော်ဘာဝနာတရားကြိုးပမ်းအားထုတ်နိုင်သမျှအားထုတ်နိုင်ဖို့လိုမယ်ပေါ့နော်အဲ့ဒီဒါနသီလတမာတိပညာဒီလိုသူတော်ကောင်းတရားတွေကိုဘုန်းတို့ကောင်းကောင်းကြိုးစားမယ်ဆိုရင်ဒါသည်ချမ်းသာဒုက္ခရအောင်ကြိုးစားခြင်းပဲပေါ့နော်ဒါကြောင့်ကောင်းကောင်းလေ့ကျင့်မယ်ဆိုရင်ဘယ်အလောက်ကချမ်းသာကိုပေးမလဲဆိုတဲ့မိဂုံကိုမြတ်စွာဘုရားဒါနသီလဘာဝနာဆိုတဲ့သူတော်ကောင်းအလုပ်တွေဟာကောင်းကောင်းလေ့ကျင့်မယ်ဆိုရင်ချမ်းသာဒုက္ခကိုပေးမဲ့အရာတွေပဲလို့ဖြစ် အလွန်ကောင်းတဲ့မိကွန်းရဲ့အဖြေတွေပါပဲเนาะအဲ့ဒါနဲ့သုံးခုမြောက်ပါတယ်တော့ဘယ်ရတာဟာအကောင်းဆုံးရတာလေเนาะကထံကိန်တုဟဝေတာတုတရဏတတန္တเนาะရတာတကရတာတွေမှာဘယ်ရတာအကောင်းဆုံးအကောင်းဆုံးလေအဲ့တော့မြတ်စွာဘုရားတစ္ဆံဟဝေတာတုတရဏတတန္တနော်အမှန်တရားကိုပြောဆိုရခြင်း အမှန်စကားတွေအမှန်တရားတွေကိုကြားနာရခြင်းတစ္ဆာဒါအလွန်ကောင်းတယ်ချိုးမြိန်တယ် အဆုံးစုံပြောရရင်တော့တစ္ဆာ၄ပါးတရားကိုသိရတာမြင်ရတာတစ္ဆာ၄ပါးတရားကိုကြားရတာနားရတာဒါအကောင်းဆုံးပဲတဲ့ဟုတ်လားနှစ်ပိုင်းလောက်ဘုန်းတို့ခွဲခြားပြီးတော့နားလည်ဖို့လိုမယ်နော်မှန်ကန်တဲ့စကားတွေကြားရတာကောင်းတယ်ချို့တယ်မှားတဲ့စကားတွေလိန်ညာတဲ့ကြွားပါတဲ့စကားတွေကြားရတာမကောင်းဘူးပေါ့နော်တစ္ဆာစကားလေးတွေကြားရတာကောင်းတယ်ပေါ့နော်နောက်တစ်ဆင့်ကဘာတက်ရမှာတော့တစ္ဆာ၄ပါး ခန္ဓာဟာဆင်းရဲတယ်ဆိုတဲ့အမှန်တရားဘလောက်ကြားနာရလို့မှဝသွားတယ်ဆိုတာမရှိဘူးအမှန်တရားကြီးဖြစ်လို့ဟုတ်လားလူချင်းမမုန်းမှုလောဘဟာဒုက္ခရဲ့အကြောင်းတရားဖြစ်တယ်ဆိုတဲ့ဒုတိယအမှန်တရားဘလောက်ကြားနာရလို့မှဘုံဘုံတို့စိတ်ထဲမှာယိုးအီသွားတယ်လို့မရှိဘူးလူချင်းရင်တော့ဆင်းရဲမှာပဲဆိုတဲ့အမှန်တရားဟုတ်လားဘဝမှာဒုက္ခတကယ်ငြိမ်းဖို့ဆိုရင်သူ့ရဲ့အကြောင်းတရားဖြစ်တဲ့လောဘကိုငြိမ်းအောင်လုပ်နိုင်မှဒုက္ခငြိမ်းမှာ ဒုက္ခငြိမ်းခြင်းဆိုတာလောဘငြိမ်းခြင်းကိုပြောတာလို့နော်ဒီနော်ပြောနိုင်ရင်ပြောနိုင်သလောက်ကောင်းတယ်ကြားနိုင်ရင်ကြားနိုင်သလောက်ကောင်းတယ်နောက်ဆုံးအရိယာမဲ့ညာဘုံညာဖြစ်မျက်မှောက်မျက်မှောက်ပြုနိုင်မယ်ဆိုတော့အကောင်းဆုံးပေါ့ဟုတ်လားနောက်တို့လေးခုမြောက်မှန်တရားပါတော့မဂ်ကင်၈ပါးတမာဒိဋ္ဌိဆိုတဲ့အမြင်မှန်ဘဝကိုအနိစ္စလို့မြင်တယ်ဒါတမာဒိဋ္ဌိပဲနော်ပြောင်းလဲနေတယ်လို့မြင်တယ်ဒါတမာဒိဋ္ဌိပဲနော်အဲ့ဒါနောက်ပိုင်းအကျေပြောမယ်ဟုတ်လား အဲ့ဒီတမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ခင်၈ပါးသည်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတတ်တဲ့နော်အကျင့်မြတ်လမ်းစဉ်တစ်ခုတည်းသောကြင်ကြံကြိုးကိုအထောက်ရမယ်လမ်းစဉ်တော့ဒါအမှန်တရားကြီးပေါ့နော်အဲ့ဒါဘုန်းတို့ကြားရင်အလွန်ရတာရှိတယ်ပေါ်များအထုတ်ပြီးတော့တကယ်တိသွားမယ်ဆိုရင်တော့အတိုင်းထက်လွန်ပေါ့ဟုတ်လားဒါကြောင့်အရသာတကအရသာထဲမှာဘယ်ရသာကောင်းဆုံးလဲလို့မေးရင်အပေါ်ယံပြောမယ်ဆိုရင်တော့ဗာလဲမှန်ကန်သောစကားလေးတွေကြားရတာကောင်းတယ်ပြောရတာကောင်းတယ်ဟုတ်လား နော်ဒါ logic လို့ပေါ့ဟုတ်လားနောက်ဆုံးအမြင့်မားဆုံးရှုတော့မှကြည့်မယ်ရှင်တော့သစ္စာလေးပါးတရားကိုပြောရတာကြားရတာနောက်ဆုံးထွန်းပေါက်ပြီးတော့သိရမြင်ရတာအကောင်းဆုံးရတာကိုစားသုံးတာရောက်တယ်ပေါ့သူကအကောင်းဆုံးရတာပဲလို့ပြောတယ်နော်ပြောမှတော့စုံအောင်ပြောလိုက်တာပေါ့နော်အဲ့ဒါမေခွန်း၃ချက်ပြီးသားရယ်နော်နောက်ဆုံးမေခွန်းလေးကိုအဓိက ပြောရင်လားဟုတ်လားနောက်ဆုံးမေခွန်းရဲ့အဖြစ်အဖြစ်နောက်ဆုံးမေခွန်းဗာမေးထားတော့ကထံဇီဝင်ဇီဝိတမဟုတ္တ ဘာနဲ့ရှင်တန်ရတာဘဝမှာအကောင်းဆုံးရှင်တန်ခြင်းလဲဘာနဲ့အတူရှင်တွဲပြီးတော့နေထိုင်သွားရတာဟာအကောင်းဆုံးနေထိုင်ခြင်းလဲနေထိုင်တယ်ဆိုတာရှင်တန်တယ်ဆိုတာအတူတူပဲလေအချိန်ကုန်တယ်အသက်ကြီးတယ်အတူတူပဲမဟုတ်လားဟုတ်လားခုနေနေတာဘာနဲ့နေနေတာတော့ဘာနဲ့အသက်ရှင်နေတာတော့လေးလေးနက်နက်စဉ်းစားပြီးတော့နာယူရမယ်ဟုတ်လားအဲ့ဒီမိဂုံကိုမြတ်စွာဘုရားဘယ်လိုဖြေတော့ဆိုပညာစီဝင်ဇီဝိတမဟုတ္တပညာစီဝင် ပညာဖြင့်အတိညာပညာဖြင့်အမှန်ကိုသိပြီးတော့အသက်ရှင်ရတာဟာနော်တစ်ထံအမျက်ဆုံးသောနော်ဇီဝိအသက်ရှင်တန်ခြင်းဟူ၍အာဟုဆိုရကုန်၏ပညာဇီဝိဇီဝိတမဟုတစ်ထံဟုတ်လားအဲ့တော့အတိညာပညာနဲ့အမှန်သိပြီးတော့ဘဝမှာနေရတာဟာအကောင်းဆုံးနေထိုင်ခြင်းပဲအမှန်သိပြီးတော့အချိန်ကုန်ရတာဟာကုန်ရာကျိုးအနက်ဆုံးပဲဒါပြောတာနော် အဲ့တော့ဒီမှာအမှန်သိတယ်ဆိုတာဘာတော့သူအဆင့်အမျိုးမျိုးရှိမယ်ပေါ့နော်အမှန်သိတယ်ဆိုတာကဘုံဘုံတို့ဗုဒ္ဓဘာသာဝင်တွေများသူအခြေခံအားဖြင့်အမှန်သိမှုအခြေခံကောင်းကောင်းလေးရှိထားတယ်အဲ့ဒါကဘာတော့ဆိုတော့ကံကံရဲ့အကျိုးကိုယုံကြည်ကြတာသိကြတာပေါ့ဟုတ်လားကံဆိုတာဘယ်ဟာကိုပြောတာတော့စေတနာကိုပြောတာဟုတ်လားဘုံတို့လှုပ်တိုင်းပြောတိုင်းတွေးတိုင်းဒီအစ္စဒအတွင်းတန်တာမှာစေတနာပါတယ်စေတနာရဲ့သဘောတဘာဝက ဗမာလိုရှင်းရှင်းပြောရရင် तू ကတိုက်တွန်းနှိုးဆိုတဲ့သဘောလေးလှုပ်လှုပ်လှုပ်လှုပ်ပြောလိုက်ပြောလိုက်တွေးလိုက်တွေးလိုက် तू ကရှေ့ကိုရအောင်နောက်ကနေအတင်းတွန်းနေတာသဘောတိုက်တွန်းနှိုးဆိုတာဟုတ်လားခေါင်းဆောင်တာပေါ့နော်ခေါင်းဆောင်ကြီး तू ကစေတနာတိုက်တွန်းနှိုးဆိုတာအတွင်နှိုးဆော်နေတာအဲ့ဒီစေတနာကဒီနန္တရားတွေထဲမှာ तू ကတကယ်ကိုပဲအရေးပါအခရာကြားတဲ့အတွက်ကြောင့်သူ့ကိုမြတ်စွာဘုရားကံလို့ဟောတာ तू အကျိုးပေးမှာ သူ့ရဲ့စွန့်အင်တတ္တိအဲ့ဒီစေတနာဘယ်နှမျိုးရှိတော့နှမျိုးယုံညံ့တဲ့အလုပ်အပြော အတွေးမှာနော်စေစော်တတ်တဲ့စေတနာဆိုးရှိတယ်မြင့်မြတ်တဲ့အလုပ်အပြောအတွေးတွေကိုစေစော်တတ်တဲ့စေတနာ ကောင်းရှိတယ်အဲ့ဒါကောင်းတဲ့စေတနာကကောင်းကျိုးကိုဖြစ်စေမယ်ဆိုးတဲ့စေတနာကဆိုးကျိုးကိုဖြစ်စေမယ်ဒါလောကကြီးရဲ့တဘာဝတရားကြီးရဲ့အမှန်တရားဘယ်သူမှအဲ့လိုဖြစ်အောင် လုပ်ထားတာမဟုတ်ဘူးသူဒီတိုင်းကြီးဖြစ်နေတယ်ပေါ့နော်ဒါအမှန်ကြီးပဲအဲ့ဒီအမှန်ကိုသိရင်အဲ့ဒါပညာပဲ အခြေခံကြဆုံးပညာကမ္မတက္ကတာတမ္မာဒိဋ္ဌိလို့လည်းဆိုတယ်ပေါ့နော်ဒါသာသနာ့ဘခါကာလမှာလည်းပဲရနိုင်တယ်ဒီဥစ္စာကဟုတ်လားဘုန်းတို့တန်တရားတွင်မှာကျင်လေကျက်စားနေကြတဲ့ပုံကိုယ်တွေအတန်တရားလွတ်ကြောင်းတရားကိုမသိရတဲ့အနေအထားမျိုးမှာဒီကမ္မတက္ကတာတမ္မာဒိဋ္ဌိဒီဉာဏ်ပညာအလွန်မှတန်ဖိုးကြီးဘဝမှာသူကအစဉ်အတန်းမြင့်မြင့်ကျင်လေကျက်စားနိုင်ဖို့အတွက်အားကြီးတဲ့အကြောင်းတရားကြီးပဲတကယ်ကဟုတ်လားဒါကြောင့်ဒီအခြေခံပညာကိုဘုန်းဘုန်းတို့ရှိရမှာနော် သာသနာတွင်မှာလူဖြစ်တဲ့ပုံကိုယ်တွေအတွက်ကြတော့ဒီပညာလောက်နဲ့မလုံလောက်ဘူးဒီအသိလောက်နဲ့မရသေးဘူးပေါ့ဟုတ်လားဘယ်ထိဆက်ပြီးတော့သိရမှာတော့လို့မေးရင်ပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူးရုပ်တဘာဝနံတဘာဝတွေဖြစ်နေတာလို့အတိကိုအဲ့လိုမြင့်အောင်ထပ်ပြီးတော့ဘုန်းဘုန်းတို့မြင့်တင်နိုင်ဖို့လိုမယ်ပေါ့နော်ငါတွေသူတွေပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူးဖောက်ပြန်မှုအစုကြီးဖြစ်နေတာဖောက်ပြန်မှုကြီးဖြစ်နေတာဒါရုပ်ကိုပြောတာနော် ဖောက်ပြန်မှုကြီးဖြစ်နေတာငါလည်းမဟုတ်သူလည်းမဟုတ်ဖောက်ပြန်မှုကြီးပဲဟုတ်လားဒါတင်လားဆိုတော့မကဘူးအဲ့ဒီဖောက်ပြန်မှုကြီးကိုအမိပြုတ်ပြီးတော့ဖြစ်နေတဲ့တိမှုတွေခံစားမှုတွေမှတ်သားမှုတွေခုနပြောတဲ့စိတ်ဆော်မှုတွေဒါတွေကိုနန္တရားလို့ခြုံပြီးတော့ပြောတာပေါ့အခုဒီမှာငုတ်တုတ်ထိုင်နေကြတယ်မြင်လိုက်တာနဲ့ဘုံဘုံတော့ဟာအဲ့ဒီယုံနာမဲဆိုတဲ့အတိယမဥဘူးဘယ်အတိယပဲဥနေတော့အတိမားပဲဥနေတယ်ဒါတိလရှင်နေတကားတွေတကမတွေဟုတ်လားပြီးတော့မှဘယ်လိုတော့ ဒါငါနဲ့သိတဲ့လူငါနဲ့မသိတဲ့လူငါချစ်တဲ့လူငါမုန်းတဲ့လူအမားတွေဟုတ်လားဥဒိသစ္စာရတာမှန်းနေတာတကယ်တကယ်ကအဲ့ဒါမျိုးဟုတ်လားမဟုတ်ဘာတွေဖြစ်နေတာတော့ဖောက်ပြန်မှုကြီးဖြစ်နေတာမြင်ဒီစပင်စချီဝါဆိုမျက်စိနဲ့မြင်ရတဲ့ကိုကောင်ကြီးအကုန်လုံးကိုကတာတာမန်အဖြစ်ကြည့်လိုက်ရင်တောင်မှဖောက်ပြန်တာကိုသိနိုင်ပါတယ်ဒါနဲ့ညံလေးနည်းနည်းလောက်စိုက်ပြီးတော့အထဲကိုထဲထဲဝင်လေးဝင်ကြည့်လိုက်ရင်ပိုသိနိုင်တယ်နော်သွေးတွေလည်းဘယ်လိုတော့လက်ပတ်နေတယ်ရက်နေတာမဟုတ်ဘူးနော် အစာအာဟာရတွေကလည်းဘာဖြစ်အထက်ထဲမှာထည့်ထားတယ်လှုပ်ဓာတ်ပြူတော့အမျိုးမျိုးပြောင်းလဲနေလေကအမြဲတမ်းဝင်လိုက်ထွက်လိုက်နေဘာလို့လဲတော့ဖောက်ပြန်မှုအဆူကြီးပဲဟုတ်လားဖောက်ပြန်မှုအဆူကြီးဒီတိုင်းကြီးတော့တိတ်မသိတာဘူးဒါပေမဲ့ကာလကြာလာတဲ့ခါကျတော့ဖောက်ပြန်မှုဒဏ်ရာဒဏ်ချက်ကသိတာလာတယ်ဘလို့သိတာလားအကြီးတွေတော့လာမျက်လာပါခေါင်းကဆမင်တွေဖြူးလာတယ်မျက်စိတွေကမွဲလာတယ်အကြီးသွေးကြတာကိုပြပြီးတော့ဒါကြီးကဖောက်ပြန်နေတယ်ဆိုတာကြီးကိုထင်ရှားစေတယ်ပေါ့ဟုတ်လား ပြီးရင်အိယာကရင်ပေါ်ရောက်မှာနော်လူနာကရင်ပေါ်ရောက်မှာနော်အော်ရမယ်ဟေးရမယ်ညီးရမယ်ညူးရမယ်မသက်မသာဘုံတို့ဘဝကိုခံစားရင်ဆိုင်ရမယ်ဟုတ်လားဖောက်ပြန်မှုအဲ့ကြရင်တော့အရန်ကိုပါလို့ထင်ရှားပြီနော်နောက်ဆုံးကိုလက်လေးကိုလောင်မှမပြီးတော့မရွှေ့နိုင်တော့ဘူးနောက်ဆုံးမျက်လုံးလေးတောင်မျက်တောင်လေးကိုလှမ်းမတောင်မကြည့်နိုင်တော့ကိုမျက်ခွန်တောင်ကိုမလှုပ်နိုင်တော့ဘူးစကားပြောဖို့ဆိုဝေးသွားပြီနောက်ဆုံးအသက်တောင်မရှူနိုင်တော့ဘူးဆိုတော့ဘာဖြစ်တော့ ရက်သွားလုံးဝပြက်သွားအဲ့ဒီပြက်ပြီဆိုတော့မှဖောက်ပြန်မှုကပိုကျန်းသွားပြန်ပြီဟုတ်တယ်မဟုတ်လားရုပ်ခန္ဓာကြီးကအသက်မရှိတော့ဘူးဆိုတော့ဟိုဘက်နောက်ဘက်ဖောက်ပြန်တာပိုကျန်းသွားတယ်နော်အနံ့တွေပါတွေထွက်လာပြီအခုကမထွက်သေးဘူးပေါ်တလေကလေးပါလေးနဲ့ပိတ်ရေလေးပါလေးဆေးတတ်တတ်ရလေးလှုပ်ထားတော့အခုကအနံ့တွေပါလေးလဲတိတ်မသိဘူးခဏခဏရေကဆေးပေးနေရတာဟုတ်သိပြီဆိုတော့ဇူးမှလည်းဆေးမပေးတော့အထက်ထက်ကဆေးပေးလို့လည်းမရတော့အကုန်လုံးကဘာမှမဆိုဒီပုတ်ပွားနေတာကြီးကထင်ရှားလာတာပေါ့ဖောက်ပြန်မှုအကောင်ကြီးဆိုတာမြင်အောင်ကြည့်နော် အသေးပြီးတဲ့နောက်ပုတ်ပွားတာကိုကြည်ပြီးတော့လေတရားရနိုင်တယ်ဘယ်နည်းနဲ့ရနိုင်တော့အေဝံဓမ္မအေဝံဘာဝေအေဝံနတ္တိတောတိငါလည်းဒီသဘောရှိတယ်ဒီလိုကြီးဖြစ်သွားမှာငါလို့ထင်နေတဲ့ဒီအရာကြီးကလည်းဒါနဲ့တစားတယ်တမျိုးတယ်တမျိုးစားတယ်အမျိုးစားတစ်ခုတယ်ဟုတ်လားသိပြီးတော့ပေါက်ပေါက်ပြီးပုတ်ပွားနေတဲ့ဟာကြီးနဲ့ကိုလို့ထင်နေတဲ့ဒီဟာကြီးနဲ့လည်းဘာလို့အတူတူပဲပေါ့နော်ပေါက်ပြန်မှုဆိုရုပ်ရုပ်တွေပေါ့ဟုတ်လားပြီးတော့ဘာလို့နန္တရား အဲ့တော့ယုတ်တိနံနေပဲဖြစ်နေတာပုဂ္ဂိုလ်တ attva ဖြစ်နေတာမဟုတ်ဘူးလို့သိတာပါတော့အမှန်သိတာအဲ့ဒါပညာအဲ့ဒီပညာနဲ့နေရင်ဘဝမှာအမျက်ဆုံးရှင်သန်နေထိုင်ခြင်းပဲဆိုတော့ကံကံရဲ့အကျိုးလေးကလည်းမမေ့ရနော်အဲ့ဒါလည်းသိရမယ်ဟုတ်လားအဲ့ဒါလေးကလည်းစိတ်ကိုအလွန်ကောင်းမွန်စေတယ်နော်စိတ်ယုတ်မှာမမွေးရဘူးပေါ့ဟုတ်လားသူများပေါ့ကောင်းတဲ့စိတ်ပဲမွေးဖို့ကြိုးစားမယ်ပေါ့နော်စေနာရဲ့စွန့်ရည်တက်တီကိုမြင်တဲ့အခါကြတော့ဟုတ်လားအဲ့ဒီပညာကိုခြေခံမယ်အခုဘာတက်ပြောတာတော့ ပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူးဖောက်ပြန်မှုကြီးနဲ့အာယုံကိုသိမှုခံစားမှုမှတ်သားမှုစိတ်ဆော်မှုဒီသဘာဝတွေဖြစ်နေတာသဘာဝတွေဟုတ်လားနောက်တစ်ဆင့်ထပ်တဲ့ဒီသဘာဝတွေဟာလည်းပဲဖန်ဆင်းထားလို့ဖြစ်နေတဲ့အရာမဟုတ်ဘူး။အုံဖွာဆိုပြီးတော့ဖန်ဆင်းလိုက်လို့ဖြစ်နေတာလေမဟုတ်ဘူး။အကြောင်းပဲဖြစ်နေတာလည်းမဟုတ်ဘူး။သူ့ရှေ့ကဒီလိုသဘာဝတွေထပ်ထပ်ပြီးတော့ဖြစ်တာဘယ်တော့မှစဖြစ်နေမှကိုမသိနိုင်ဘူး ရှေးရှေးယုံနံကိုအကြောင်းပြုပြီးတော့နောက်နောက်ယုံနံဟာဆက်ဆက်ဖြစ်နေတာဟောတစ်ဆက်အခု၈နာရီအခု၁၀နာရီခွဲတော့မယ်ဆိုတော့၁၀နာရီခွဲမှဖြစ်နေတဲ့ယုံနံ၁၀နာရီမခွဲခင်လေးမှာကပ်ပြီးတော့ဖြစ်နေတဲ့ယုံနံကိုပဲအဓိကအခြေခံပြီးတော့ဆက်ဖြစ်တာပဲဒါဝေသောအကြောင်းဤသောအကြောင်းပြောမယ်ဆိုတော့အများကြီးပေါ့နော်ပရိစ္ဆေသမုပ္ပါဒ်နဲ့ပြောမလားပဋ္ဌာန်းဤနဲ့ပြောမလားဘာတွေတုံးဆိုတော့အကြောင်းအကျိုးတွေရှေ့ရယုံနံကိုအကြောင်းပြုပြီးတော့နောက်ထပ်ယုံနံဟာဖြစ်လာတာအခုဘုံဒီမှာခောက်လိုက်တယ်အတန်ထွက်လာတယ် တစ်ခေါက်ချင်းလေးကိုတောင်းကြတော့အတန်ဟာအတစ်ထပ်ပြီးတော့ဖြစ်လာတာသူတူဖန်ဆင်းတာလည်းမဟုတ်ဘူးအကြောင်းပဲဖြစ်တာလည်းမဟုတ် ဖြစ်เสียအကြောင်းရှိတော့ဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့သဘာဝပေါ့နော်ဟုတ်လားအဲ့တော့ရှေ့ကယုံနံကလည်းပဲဘယ်လိုတော့ပြက်သွားတာအဲ့တော့ပြက်သွားပြက်တက်တဲ့ယုံနံကထပ်ပြီးတော့ဖြစ်စေတတ်တဲ့ယုံနံပြက်တက်တဲ့သဘာဝနော်သေသူကမွေသေသွေးပါလာသေမှာမလွဲသေမဲသေကြဆိုတဲ့သဘောမျိုးလို့ပေါ့သဘောပေါက်လားသေတဲ့လူကမွေးတော့လည်းပဲနောက်မွေးလာလေလည်းသေမှာပဲသူသေမျိုးလေးကို အဲ့လိုပဲယုံနာဆိုတာသေမျိုးပဲပြက်မျိုးပဲဟုတ်တယ်မဟုတ်လားယုံနာပြက်မျိုးပဲအဲ့တော့သူ့ကြောင့်ဖြစ်တဲ့ယုံနာလည်းထပ်ပြက်မှာပဲမပူနဲ့ဟုတ်လားမီးမီးဟောဘယ်လိုပြောတော့နန္ဒောဝနန္ဒောနန္ဒကောဝါဒတုတ်တန်ထဲမှာစီရလည်းမမြဲဘူးမီးစာလည်းမမြဲဘူးလို့ဆိုမီးတော့ကိုမြဲတယ်လို့ပဲပြောလို့ရမှာတော့အဲ့လိုမီးတော့မှမမြဲဘူးဆိုရင်မီးတော့ကြောင့်ဖြစ်တဲ့အလင်းရောင်ကိုမြဲတယ်လို့ပြောလို့ရမလားမရဘူးเนาะဒါအကြောင်းအကျိုးကိုမြင်ရတဲ့အနိစ္စကိုမြင်ဖို့စကားလန့်ခင့်တာလားဘုံဘုံဟုတ်လား တော့ဒါတတိယဘုံဘုံတို့သိရမယ်ရှိရမယ်ပြင်ညာပါတော့ဆိုတော့ဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးအကြောင်းမဲ့ဗျံမလားသူ့သူလျှောက်ပြီးတော့ဖြစ်နေတာလည်းမဟုတ်ဘူးအကြောင်းအကျိုးတဘာဝတည်းဘာဖြစ်ဖြစ်ဖြစ်เสียအကြောင်းရှိလို့ဖြစ်နေတာကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်သူ့သူဖြစ်เสียအကြောင်းရှိလို့ဖြစ်နေတာလို့အမှန်ကိုမြင်ရမယ်ပေါ့နော်ဒါကိုဘယ်လိုခေါ်တော့ပြစ်เสียပရိက္ခညာပေါ့ဟုတ်လားသောသောနာမရူပပရိစေတာညာဖောက်ပြန်မှုကြီးနဲ့တိမှုခံစားမှုမှတ်သားမှုဆေးဆော်မှုတွေပဲရှိတာလို့သိတာနာမရူပပရိစေတာညာ ဒီညံညံကအလွန်ရေးကြီးတဲ့ဝိပဿနာတရားအထုတ်လို့ရှိရင်ဟုတ်လားပုဂ္ဂိုလ်တ attva မရှိဘူးဆိုတော့အမြင်မမဟုတ်ခိုင်ခိုင်မာမာရက်တည်ပြီးတော့တရားအထုတ်မှညံကပို့ပြီးတော့ထက်ထက်မြက်မြက်သိနိုင်မှာဟုတ်လားပြီးတော့သူသူရှိရအကြောင်းကြောင့်ဖြစ်တာအကြောင်းကလည်းကုံပြောက်တာပဲနောက်ထပ်အကျိုးရလက်ကလည်းကုံပြောက်မျိုးပဲပြီးရင်အကျိုးကပဲနောက်ခါအကြောင်းပြန်ခံပြီးတော့နောက်ထပ်အကျိုးရလက်တစ်ခုထပ်ပြီးတော့ထွက်လာတယ်လို့သွားနေတာအကြောင်းအကျိုးအကြောင်းအကျိုးဟုတ်လားဆိုကြပါစို့အဝိဇ္ဇာပြည့်စရာသင်္ခါရမသိလို့လောက်ကြတယ်အေးကောင်းမှုမကောင်းမှုမသိမှုကအကြောင်း လှုပ်ခြင်းရပါတော့အကျိုးဟာသင်္ခါရပစ္စယဝိညာဏဆိုတော့အဲ့ဒီလှုပ်ခြင်းရပါဖြစ်သွားမလို့အကြောင်းဖြစ်သွားပြန်ပြီဝိညာဉ်ရပါဖြစ်သွားတော့အကျိုးဝိညာဏပစ္စယနာမရူပံပရိသေဝိညာဉ်ကိုကြောင်းပြီးတော့နာနဲ့ယုတ်ဟာဖြစ်လာတယ်ဝိညာဉ်ကဘာဖြစ်သွားပြန်ပြီတော့အကြောင်းဖြစ်သွားပြန်ပြီနော်နာယုတ်ကအကျိုးနာမရူပပစ္စယတလာရင်နာယုတ်ကြောင့်နာမျက်စိနာနာလျာကိုယ်စိတ်အာယနာ6ပါးဖြစ်လာဒီဟာသူကအကြောင်းဖြစ်လိုက်ပြီးတော့ဘာလို့ အကျိုးဖြစ်လိုက်ပေါ့နော်အကျိုးဖြစ်ပြီးမှအကြောင်းဖြစ်တာပေါ့သူကတော့အဲ့အဲ့ရှုတော့မှကြည့်လို့ရှိရင်အကြောင်းတရားကြောင့်အကျိုးဖြစ်တယ်အဲ့ဒီအကျိုးရက်လက်တည်ပင်လည်းအကြောင်းတရားဖြစ်သွားပြီးတော့နောက်ထပ်အကျိုးတရားတစ်ခုကိုသူဟာမွေးဖွားခဲ့မွေးဖွားစေခဲ့တယ်ဆိုရပါဆိုတာတင်စားပြောလိုက်တာပါဟုတ်လားအဲ့လိုအကြောင်းကျိုးသဘာဝတွေလို့သိတာပါခေါ်တော့ပြည့်စရာပရိက္ခညာဟုတ်လားဆက်ပြီးတော့မြင့်တင်ရမယ်တဲ့ဉာဏ်ပညာကိုသတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ဘလို့မြင့်တင်ရမလို့ဒီအကြောင်းကျိုးသဘာဝပုဂ္ဂိုလ်တ attva သဘောပါတဲ့အောက်ပြန်မှု ဒီတဘာဝတရားတွေဟာဖြစ်ပြီးရင်တောက်လျှောက်ပျောက်လိုက်တယ်ကုံလိုက်တယ်နောက်ထပ်အတိတ်တဘာဝထပ်ပြီးတော့ဖြစ်တယ်ဟောအနိစ္စကိုသူကမြင်ဖို့ထပ်ပြီးတော့ဘုန်းတို့ရဲ့ဉာဏ်ပညာကိုတတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့မြင့်ရမှာနော်တတိထားပြီးတော့ဒါကိုကြည်ရင်းနဲ့ဒါမတီမြဲတဲ့သဘောပဲတောက်လျှောက်ပြောင်းလဲလိုက်နေတဲ့သဘောပဲအခုသူနောက်ထပ်သူမဟုတ်တော့နောက်ထပ်အသစ်ဖြစ်တယ်နောက်တစ်ခါဖြစ်တော့အဲ့ဒါမဟုတ်တော့ပြန်နောက်တစ်ခါတစ်ခါအသစ်ထပ်ဖြစ်တယ်ပေါ့နော် အဲ့လိုဒလဇက်ဖြစ်ပြီးတော့ပြောင်းလဲပျောက်ကွယ်လိုက်နေတဲ့သဘာဝပဲလို့အနိစ္စချက်ကိုပိုင်ပိုင်တိုင်တိုင်သိရင်ဉာဏ်ကမြင့်လာတယ်ဝိပဿနာဉာဏ်ခေါ်တာပေါ့နော်အဲ့ဒါအနိစ္စကိုသိလို့ရှိရင်ဒုက္ခဒါတွေကမကောင်းမွန်တဲ့သဘောတွေကျင့်တတ်စရာမဟုတ်တဲ့သဘောတွေဘာကြီးဖြစ်နေဖြစ်နေပျောက်ကွယ်လိုက်နေတဲ့သဘောမဟုတ်တော့ကောင်းမွန်တဲ့သဘောမဟုတ်တာသိကြတယ်လို့သူဆုံးဖြတ်ချက်ချနိုင်တယ်ဒုက္ခလက္ခဏာကိုသဘောပေါက်လာတော့နော်အဲ့ဒါလိုမတည်မြဲသောမကောင်းမွန်သောဒီသဘာဝတရားကိုပင်ကိုယ်ကွာစားသူကမတည်မြဲသောမကောင်းမွန်သောသဘာဝကြီး အဲ့ဒါကိုဘုံဘုံတို့ရဲ့တတ္တဝါရဲ့ဆန္ဒဘယ်လိုနေမလို့မကြိုက်ဘူးနော်မတီမြဲတာကြီးကိုမကြိုက်ဘူးအဲ့တော့ तू ဘာလုပ်ချင်တော့တီမြဲခြင်းတယ်တယောက်နဲ့တယောက်ပေါင်းတင်ဆက်ဆံလည်းပဲမခွဲခြင်းဟုတ်လားဘာဖြစ်ဖြစ်မြဲနေခြင်းတယ်ဒီတိုင်းဒီတိုင်းရက်တည်နေခြင်းတယ်ဘုံဘုံတို့ရဲ့စိတ်ကလေးကရှိလားအဲ့ဒီဆန္ဒရှိလားရှိတယ်အဲ့ဒီဆန္ဒပြည့်မဲ့ဆန္ဒလားမပြည့်မဲ့ဆန္ဒလားဘယ်တော့မှမပြည့်နိုင်ဘူးဘုံတော့ကျမ်းပါတယ်ဆိုရင်ကျမ်းမာရေကောင်းတဲ့အနေအထားလေးနဲ့ပဲရက်ချင်တယ်မကျမ်းမာတဲ့အနေအထားရောလက်မခံချင်ဘူး ကျမရွေလျားသွားပါနော်လူပြိုတယ်လူပြိုတဲ့နေထားမှာရက်ချင်တယ်အိုမင်းတဲ့နေထားဘုံတို့အရောက်ချင်ဘူးရှင်သန်းတယ်အမြဲရှင်ကျင်တယ်ကဲဘယ်ချိန်သေးခြင်းတုံးမေးဘယ်ချိန်မှမသေးခြင်းဘူးရမလားဘဝကရက်နေတာမဟုတ်ဘူးတခုတမျိုးမျိုးထဲမှာရက်နေတာမဟုတ်ဘူးတော့ရှင်မေးဆိုအမြဲရှင်ကျင်နေတော့တာပဲဘယ်ချိန်မှမသေးခြင်းဘူးခုငယ်သေးလို့မသေးခြင်းတာလို့မထင်နဲ့80ကျော်90လည်းမသေးခြင်းဘူးဟုတ်လားဟာတုံးဆိုတော့စိတ်ထဲမှာဘုန်းတို့စိတ်ထဲမှာတည်မြဲခြင်းတယ်ဒီတိုင်းလေးပဲနေခြင်းတယ် ဒီအတိုင်းဝိုင်းလေးနဲ့ဒီလူလေးနဲ့ဒီတန်ရောစဉ်ရှိရတဲ့လူလေးနဲ့ဟုတ်လားဒီအခြေအနေလေးနဲ့ဒါလေးကိုလုံးဝဘုန်းတော်မပြောင်းလဲခြင်းရမလားမရဘူးပြီးတော့ပါတော့မပြောင်းလဲခြင်းုံရတော့မကဘူးရက်တည်နေရင်တောင်မှမကောင်းတရားကြီးမတည်ခြင်းဘူးကောင်းကောင်းလေးတည်ခြင်းဟုတ်လားကောင်းကောင်းလေးပါနော်အဲ့ဒီကောင်းကောင်းလေးရပါတော့ချမ်းသာခြင်းတာပေါ့ယုံနာရဲ့သဘာဝကောင်းတဲ့သဘောလားမကောင်းတဲ့သဘောလားအဲ့တော့ယုံနာကမတည်မြဲသောမကောင်းမွန်သောပင်ကိုယ်သူ့သဘာဝကြီးရှိနေတယ် ဟုတ်လားအဲ့တော့ဘုန်းတို့ရဲ့စိတ်ကဘလို့ဖြစ်တော့တီမြဲခြင်းနဲ့ကောင်းမွန်ခြင်းနဲ့မရနိုင်တာကြီးကို तू ဘာလုပ်နေတော့တောင်းတနေတယ်အဲ့တော့ तू ကဘာဒါဖြစ်ဖို့ပဲလုပ်နေတယ်လုပ်နေတယ်လုပ်နေတယ်အဲ့ဒါရလားမရအောင်အဲ့ဒါကိုပြောတာမင်းလှုပ်ချင်တဲ့လောက်လှုပ်မင်းဖြစ်ချင်တဲ့အတိုင်းတော့မဖြစ်ဘူးမင်းဖြစ်ချင်တာကြီးကမဖြစ်နိုင်တာကြီးကိုဖြစ်ချင်နေတာကိုကိုကိုပြောဖို့လိုတာပေါ့နော်အစိုးမရဘူးဆိုတော့အဲ့ဒါကိုပြောတာဘုန်းတော်ကတခုခုဖြစ်လာပြီဆိုရင်အဲတီမြဲခြင်းနဲ့ကောင်းတာလေ ကောင်းမွန်ခြင်းတယ်ဒီဟာလေးနဲ့ဘုန်းတော်အမြဲတမ်းကြားကန်တယ်ကြိုးစားတယ်ယုံကန်တယ်လှုပ်ရှားတယ်အဲ့လိုကြိုးစားယုံကန်ရင်းနဲ့ပဲကိုယ်ဆန္ဒမပြည့်ဘဲနဲ့ပဲသူကဘာလုပ်သွားမလဲပျက်စီးသွားမယ်မကောင်းမမွန်တဲ့ကိုပျက်စီးသွားမှာပဲဟုတ်တယ်မဟုတ်လားဒါကြောင့်တန်လာတုတ်တန်ထဲမှာနော်ဒီလုံလဝရိယမသေးအောင်ကြိုးစားတဲ့လုံလဝရိယတခုခုလှုပ်လိုက်လို့မသေးဘူးဆိုအဲ့လိုလုံလဝရိယမျိုးလောကမှာမရှိဘူးလို့ပြောတာကောင်းမွန်အောင်လှုပ်လို့အရာထင်သွားတယ်ဆိုတဲ့လှုပ်ရမျိုးလောကမှာမရှိဘူးဟုတ်လား အဲ့ဒါဘာကိုပြောနေတာဘုံကအနတ္တကိုပြောနေတာနော်။ तू သူလမ်းကြောင်း तू သွားတာကိုဖြစ်ချင်တဲ့ဆန္ဒကိုလိုက်လျောဖို့မပြောနဲ့ तू ကတိတောင်မသိဘူးတဘာဝတရားကအနတ္တကိုအဲ့လိုမြင်အောင်ကြည့်ရတယ်ဟုတ်လား။ तू သူသဘောသူပဲ။ဘသူသဘောမှာ तू ထဲမှာ तू ထက်တွက်တယ်ဆိုတာမရှိဘူး။ तू သူလမ်းကြောင်း तू ကိုမမိတ်မတုံသွားတယ်နည်းနည်းလေးမှအတင်းဆောင်ကိုမခံဘူး။ဒါဟောပါပြောတော့သူ့တဘာဝသူ့ကိစ္စကိုဆောင်ရသမှုအကြောင်းပြုပြီးဓာတ်ဟုတင်ညာဆင်လိုက်။ နော်တရဝါလိုပုဂ္ဂိုလ်ကြိုက်မလိုက်မစားမငဲ့냐ပဲကြောင်းလျော်ဆိုတာသူချင်းရဖြင့်သူ့တဘာဝသူ့ကိစ္စကိုဆောင်ရသမှုအကြောင်းပြုရဓာတ်ဟုတင်ညာအစဉ်လာဤဓာတ်ဆိုတာအဲ့ဒါကိုပြောတာသူသဘောသူဆောင်နေတာဘုသူဆန္ဒပေါ်မှာလိုက်လျောဖို့မပြောနဲ့တိတောင်သူမသိဘူးသူလမ်းကြောင်းသူသွားတာတဘာဝတရားတွေကအဲ့ဒါပဲအဲ့ဒါဘာခေါ်တော့အနတ္တဟောတိတိမှုကမြင့်လာတာနော်အနေစာကိုသိရနေဒုက္ခမကောင်းမွန်တဲ့သဘောကိုသိလာတယ်အဲ့ဒါအတိများလာတဲ့ခါကျဟဲငါပြုပြင်ပြောင်းလဲလို့မရပါလားဒါကြီးကဟုတ်လား ဒါရက်ဒီလမ်းကြောင်းကိုသူဘလို့မှသွေးဖီမပေးပါလားငါအပိုလုတ်တွေရှောက်လုတ်နေတာပါလားဝင်စွတ်ဖတ်ချင်တယ်နော်ဘုံဘုံတော့ဟုတ်လားဒီယုံနိုင်ရဲ့အပေါ်မှာနော်ဘုံဘုံတို့ရဲ့ဆန္ဒတွေကမပြည့်နိုင်တဲ့ဆန္ဒတွေဟုတ်လားမရဘူးလို့သိသွားတယ်ဘလို့ဘာဘာသိသွားအနတ္တကိုသိသွားတာဟုတ်လားအဲ့လိုအနိစ္စဒုက္ခအနတ္တကိုသိရင်ဘာခေါ်တော့ဝိပဿနာပညာလေးမျိုးရှိသွားပြီနော်ဉာဏ်ပညာပညာနဲ့အသက်ရှင်ခြင်းကအကောင်းဆုံးဆိုတာလေးပြောပြတာဟုတ်လား ကံကံရဲ့အကျိုးကိုသိတယ်ပုဂ္ဂိုလ်တ attva မရှိယုံ nant တွေဖြစ်နေတာလို့သိတယ်ဖန်ဆင်းလို့ဖြစ်တာမဟုတ်အကြောင်းပဲဖြစ်တာမဟုတ်အကြောင်းကျိုးသဘာဝလို့သိတယ်အခုပါဆက်သိတာတော့အနိစ္စဒုက္ခအနတ္တကိုသိတယ်အဲ့ဒီအတိကိုသာဘုန်းဘုန်းတို့ရင့်ကျက်အောင်တတိပဋ္ဌာန်ဤပညာနဲ့ဘုန်းတို့အမြဲတမ်းကြိုးစားနေကြိုးစားရင်နောက်ဆုံးဘာသိသွားမှာဆိုနောက်ဆုံးပညာသစ္စာလေးပါးကိုသိတဲ့ပညာဟုတ်လားသစ္စာလေးပါးကိုသိပြီဆိုရင်အဲ့ဒါနိဗ္ဗာန်အငြိမ့်ဓာတ်ကိုသူမျက်မှောက်ပြုနိုင်ပြီ ဒါပဲမို့လို့ဥရဘာသာတို့ရဲ့ပန်းတိုင်ပေါ့နော်အသိဉာဏ်ရှိတဲ့လူတွေရဲ့ပန်းတိုင်ပဲဟုတ်လားကန္တာဆင်းရဲတယ်လို့တကယ်ကိုသိသွားမယ်နော်လောဘဟာဒုက္ခရဲ့အကြောင်းတရားလို့တကယ်ကိုသိသွားမယ်နော်လောဘငြိမ်းခြင်းဒီပင်နဲ့ဒုက္ခငြိမ်းခြင်းပဲဒုက္ခငြိမ်းခြင်းဆိုတာလောဘငြိမ်းတာကိုပြောတာလို့တကယ်သိသွားမယ်ဟုတ်လားအနိစ္စကိုသိတဲ့တမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ခင်ရှိပါအကျင့်မြတ်တရားတည်တာနဲ့ဒုက္ခငြိမ်းခြင်းစီကိုစားရောက်စေတဲ့တကယ်လေ့ကျင့်ရမယ်နော်လမ်းကြောင်းပဲလို့တကယ်သိသွားမယ်ဟုတ်လား အဲ့ဒါဘာတွေကိုပြောတာလဲပညာဟုတ်လားအဲ့ဒီပညာကိုပြောတဲ့အခါမှာဘုန်းဘုန်းကဇတ်တော်လေးတဲ့ဘုတ်ကိုပြောနေတာပေါ့နော်ဇတ်တော်လေးတဲ့ဘုတ်ကဘာလို့ပြောနေတာတုံးဆိုတော့ဒီပညာကိုသိအောင်ကြိုးစားတဲ့နေရာမှာပညာရဲ့သဘောတဘာဝအနှစ်ချုပ်ကလေးကိုဘုန်းဘုန်းတို့နေရင်ထိုင်ရင်နဲ့ရိပ်မိသွားစေတတ်တယ်ပေါ့အဲ့ဒီဇတ်တော်လေးဒီဇတ်တော်လေးကလူလဲအလုံးမအတိများပါတယ်ဥဒယပတ္တဇတ်ဆိုမှုအလွန်ကြိုက်တယ် လူထွက်ခြင်းတဲ့ယဟန်တစ်ပါးကိုအကြောင်းပြုလို့မြတ်စွာဘုရားဟောတာပါနော်ဘုရားလောင်းဟာမြမပြည်ကနေရှုတည်ပြီးတော့မိဖုရားခေါင်းကြီးရဲ့ဝမ်းနော်ဘုရင်တစ်ပါးရဲ့မိဖုရားခေါင်းဝမ်းမှာလူလံဖြစ်တယ်အဲ့လိုပဲနောက်ထပ်မြမတယောက်ကလည်းပဲအဲ့ဒီဘုရင်ကြီးရဲ့တခြားမိဖုရားတယောက်ရဲ့ဝမ်းမှာလူလံဖြစ်တယ်သူကတော့အမျိုးသမီးလေးဖြစ်တယ်လို့ဆိုမြမပြည်ကလာကြတာဖြစ်တဲ့ကြောင့်ကမယာကသူကကင်းရှင်းသလောက်ရှိတယ်ပေါ့နော်အချိန်ကာလကြာမြင့်စွာကမယာကကိုပယ်ပြီးတော့နေခဲ့တဲ့အတွက်ကြောင့်လူဖြစ်တော့လည်းပဲသူတို့နှစ်ယောက်က ပုံမှန်လူမဟုတ်တယ်လို့ဖြစ်တယ်ပေါ့အဲ့ဒါအရွယ်ရောက်လာတဲ့ခါကျတော့ဒီမိဘတွေကနော်သူတို့ပေးစားဖို့ကြိုးစားတယ်ဆိုကြပါဆိုဇလန်အတူပြောရတယ်အဲ့ဒါနဲ့သူတို့ကအလိုဆန္ဒမရှိဘဲနဲ့မိဘရဲ့အလိုကိုလိုက်ပြီးတော့ပဲလက်ထပ်ထိမြပြီးတော့တိုင်းပြည်ကိုအုပ်ချုပ်ကြတယ်ပေါ့အဲ့လိုအုပ်ချုပ်ရင်းနဲ့ဂတိကဝတ်ထားကြတာတဲ့တယောက်ယောက်ကတကယ်လို့သေးသွားတယ်ဆိုလို့ရှိရင်လာပြီးတော့ပြောနိုင်တဲ့ဘဝပေါ်မှာရောက်မယ်ဆိုလာပြီးတော့ပြောကြည် နော်ဥရိယဗဒ္ဒမင်းသားနဲ့ဥရိယဗဒ္ဒမင်းသမီးတဲ့အဲ့ဒါဘုရားလောင်းကအရင်သေးတယ်ငငယ်နဲ့သေးတော့တာအဲ့ဒီတော့ကဘုံဘုံထင်တယ်တက်တန်းကအဲနှစ်6000တန်းလားမသိဘူးသူကအရှိကြီးအဲ့ငငယ်လေးနဲ့သေးသွားတာနှစ်900လောက်နဲ့သေးသွားတယ်သူကောင်းကောင်းတော့မှတ်မိတော့ပါသေးတော့ဘယ်ရောက်တော့တော့ဆိုတော့ကြားမင်းဖြစ်သွားတယ်ကြားမင်းဖြစ်တော့ကြားစီသိနေသူနည်းနည်းမေ့သွားတာပေါ့နော်သူဒီလူဘဝဇနီးကိုအမှတ်မရဘူး အဲ့ဒါ तू အမှတ်ရတဲ့ခါကျတော့ရက်တွေကတော်တော်တောင်ကြော်သွားပြီဟုတ်လားအဲ့ဒါနဲ့ तू မဖြစ်ဘူးဆိုပြီးတော့လာတာ तू ကညာကြီးမှလာတာလာတာလည်းအချီးနှီးမဲ့မဖြစ်ရအောင်အကျိုးရှိတော့လာခြင်းဖြစ်ရအောင် तू ကအကွက်တွေဆင်ပြီးတော့လာတာညအိတ်တော့မယ်ဆိုတော့အိယာဘေးမှာဘွားကနေပေါ်လာလန့်သွားပါတော့ဒီမင်းသမီးကသူ့ရဲ့နန်းတော်ကအလွန်မအဆောင်ကျထူတတ်တယ်ဘယ်လိုလုပ်ပေါ်ဒီလိုရောက်တာအပေါက်တွေအကုန်လုံးလည်းပိတ်ထားတယ်ပေါ့ အဲ့ဒါလူလားနတ်လားငကားလားဂလုံလားပေါ့သူမေးတယ်ကြောက်တော့မကြောက်ဘူးအဲ့တော့ဟိုကလည်းမလိမ်ဘူးငါနတ်လို့ပြောတယ်တဲ့နတ်ကဘာကိစ္စနဲ့ငါအိယာတိုက်ခန်းနဲ့ရောက်ငါကတင်ပြီးရောက်နေရအောင်ဆိုငါမင်းနဲ့အတူတူပြောမွေးခြင်းလို့ပါငါ့ကိုပြောမွေးခွင့်ပေးပါပေါ့ဒါမင်းအတွက်ငါအချီနီတောင်းဆိုတာမဟုတ်ပါဘူးလက်ဆောင်လည်းပါပါတယ်ပေါ့နော်အဲ့ဒီလက်ဆောင်ကဘာလို့ဆိုတော့ရွှေခွက်ထဲမှာရွှေတွေအပြည့်ထည့်ထားတယ်ရွှေပဲရုပ်တွေအပြည့်ထည့်ထားအဲ့လိုပြောတဲ့အခါကျတော့ဥရိယပါဒမင်းသမီးက ငါဥရိယဗဒမင်းသားလွယ်လို့ဘယ်ယောက်ျားဟိုမှာစိတ်မဝင်စားဘူးပေါ့ဒါကြောင့်မို့လို့မင်းမြန်မြန်သာပြန်လို့ပြောလိုက်တယ်အဲ့လိုလဲပြောလိုက်ရောပျောက်သွားအောင်အနောက်နေ့အဲ့ဒီအချိန်မှာထပ်ပြီးတော့ရောက်လာတယ်ရောက်လာတဲ့အချိန်မှာမင်းသမီးกืมဒီနက်ကရောက်လာပြန်ပြီပေါ့အဲ့ဒါမနေ့ကငါသူ့ကိုလက်ခံစကားပြောလိုက်လို့ငါ့ကိုရမယ်လို့ထင်ပြီးတော့လာတာနဲ့တူတယ်အဲ့တော့ဒီနေ့တော့ငါလက်ခံပြီးတော့စကားမပြောတော့ဘူးဆိုကြည့်ကုန်မကြည့်တော့ဘူး तू ကတစ်ချက်ကြည့်ပြီးတော့မကြည့်တော့ဘာမှမပြောတော့ဘူး ဘာမှမပြောတော့ပျောက်သွားတာနတ်ကအဲ့ဒါတတိယနေ့တခါထပ်ပြီးတော့ရောက်လာတဲ့ဒီချိန်ပဲရောက်လာတဲ့အခါကျတော့မင်းသမီးကနတ်ကိုကြိလိုက်ပြီးတော့သူစကားမပြောဘဲကိုမနေနိုင်တော့ဘာလို့မပြောဘဲမနေနိုင်တော့ဆိုတော့သူ့ကြောင့်မလို့သူယူလာတဲ့လက်ဆောင်ပစ္စည်းကထူချနေလို့လက်ဆောင်ပစ္စည်းကိုသူတတိထားမိသွားတာပထမနေ့ကသူကရွှေခွက်ထဲမှာရွှေတွေထည့်ပြီးတော့လာဒုတိယနေ့သူတတိထားလိုက်မိတယ်ဒုတိယနေ့ကျတော့သူကငွေခွက်ထဲမှာရွှေထည့်လာတယ် ဒီနေ့ကျတော့သူကငွေခွက်တောင်ပို့တော့ကြီးခွက်ကြီးခွက်ထဲမှာရွှေမထည့်ခဲ့တော့ဘူးငွေတုံးပဲထည့်လာငွေတွေပဲထည့်လာအဲ့နဲ့သူဘာပြောလဲဆိုတော့မင်းကအလွန်မိုက်တဲ့နတ်ပဲပေါ့နော်ဒီယောက်ျားတွေကမိန်းကလေးတွေကိုလိုချင်တယ်ဆိုလို့ရှိရင်လက်ဆောင်ပစ္စည်းကိုတိုးပြီးတော့ယူလာတဲ့အကြောင်းသာရှိတယ်ပေါ့နော်ဒါတက်ပို့ပြီးတော့ဟိုတန်ဖိုးရှိတဲ့စိတ်ဝင်စားတဲ့အကောင်းတာတွေကိုပြပြီးတော့မင်းဖြားယောင်းရမှာမဟုတ်လားမင်းအခုဟာစန့်ကျင်ဘက်ပေါ့နော်တရက်တည်းတရက်လက်ဆောင်ပစ္စည်းကပို့နေလဲမရပါဘူးဆိုနေလက်ဆောင်ပစ္စည်းကနေလားမင်းဘယ်လိုလုပ်ရမလို့ပေါ့ မင်းကအလွန်မိုက်မဲတဲ့ကုံတယ်လို့ပဲကိုလိုချင်တာကိုရအောင်မလုပ်တတ်ဘူးပေါ့အဲ့တော့ဘုရားလောင်းကငါကုံတယ်မိုက်မဟုတ်ဘူးအလွန်မှဉာဏ်ပညာကြီးတဲ့ကုံတယ်လိမ္မာနဲ့တူတဲ့လူ။ဟုတ်ဆိုငါအဖိုးအခါကိုကုံပစ္စည်းတဲ့ပို့ပြီးတော့တန်ကြီးကြီးတာငါမပေးဘူးတဲ့။နော်ကုံပစ္စည်းနဲ့ထိုက်တန်တဲ့တန်ဖိုးကိုပဲငါပေးမယ်ပေါ့။တကယ်ဆိုရင်မင်းကကုံပစ္စည်းပဲဒါကငါမင်းကုံပစ္စည်းတည်းဟူသောနော်ကုံပစ္စည်းအတွက်ပေးမယ်အဖိုးအခါပဲပေါ့။အဲ့ဒီမှာ तू က ဘလို့လေးပြောပြတယ်ဘုရားဒီမှာစာလေးရေးလာအာယုဇာဝန္ဒောဇာမနုဿလောကေနိယတိမနုဿမနုဇာနတုကတိတေနေဝဝန္ဒေနဒဏံပိတုံရှံနိယတိဇိနာတရာတိအစ္ဆာပထမဂါထာလေးပြောတာ။ဘာပြောတော့ဆိုတော့နော်တုကတိကောင်းသောခန္ဓာကိုယ်ရှိတဲ့အချိုးဆက်ကြတဲ့လှပ်ပါတဲ့မင်းသမီးတဲ့မနုဿလောကေဟောဒီလူလောကကြီးမှာမနုဇာနလူသားတွေရဲ့အာယုဇာအသက်တွေ၎င်းဝန္ဒောဇာအဆင်းတွေ၎င်းနိယတိအမြဲတမ်းယော့နေတယ်တဲ့ ဘုန်းတို့ရဲ့လူလောကကြီးမှာလူတွေရဲ့အသက်ရဲ့အဆင်းရဲ့ဒီနှစ်ခုကအမြဲတမ်းညော့နေဆိုကြပါစို့မွေးတော့ကဘုန်းဘုန်းတို့ကတပိတ်တာပါခဲ့တယ်ဆိုကြပါစို့ဒါနားလည်အောင်ပြောတာအဆင်းနဲ့အသက်နဲ့တပိတ်တာစီပါတယ်ဆိုကြပါစို့တရက်နေရင်တစ်ချက်သားကုန်မယ်ဆိုကြပါစို့ရက်တရာနေရင်ကုန်ပြီမရှိတော့ဘူးဟုတ်တယ်မဟုတ်လားတကယ်လို့ရင်90နေမယ်ဆိုရင်တော့တဝက်ကျိုးသွားပြီပေါ့တဝက်ကုန်သွားပြီအဆင်းတက်ကလည်းတဝက်ကုန်သွားပြီနောင်နေရအောင်မဲ့အသက်တက်ကလည်းတဝက်ကုန်သွားပြီနေလိုက်တိုင်းတရက်နေလိုက်တိုင်းတရက်စာကုန်နေပေါ့ ဟုတ်လားအဲ့ဒါကိုသူကပြောတာနော် လူတွေရဲ့အသက်နဲ့အစင်းဆိုတာအမြဲတမ်းရော့လိုက်တယ်တဲ့တင်နေဝဝင်နေတာဒဏ္ဍပိတုံရှံနေရတီးတယ်ဒါကြောင့်မို့လို့တင့်ရဲ့အစင်းတက်တဲ့အသက်တက်ကိုငါရကျင်တဲ့ငါကနော်ပေးတဲ့လက်ဆောင်ကိုလည်းရော့ပြီးတော့ပေးရတာပေါ့နော်အရင်နေ့ကပထမနေ့ကငါလာတုန်းကအသက်တက်အဆင့်တက်တယ်ဒုတိယနေ့တင့်ရဲ့အသက်တက်အဆင့်တက်ကအဲ့လောက်မရှိတော့ဘူးတရက်စာရော့သွားပြီပေါ့နော်တတိယနေ့ကျတော့နှစ်ရက်စာပိုးရော့သွားပြီဒါကြောင့်မို့လို့ငါရဲ့တန်ဖိုးကိုလည်းပဲ ဒီအဖိုးခါကိုလည်းငါလျှော့လိုက်တာပေါ့အဲ့ဒါသူကဘလို့တောင်ပြောလို့ဆိုတော့ဇိနတရာတိအစ္ဆာတဲ့အစ္ဆာဒီကနေ့ဇိနတရာတိပိုးပြီးတော့တောင်ယော့သွားပြီတဲ့ဆိုလိုကမနေ့ရတဲ့ဒီနေ့ပိုးပြီးတော့ယော့သွားပြီအစင်းတက်နဲ့အသင်းတက်ဒါခုနကတော့ပညာတိုးပွားဖို့ကြိုးစားတဲ့နေရာမှာအထောက်အကူပြုမဲ့အကြောင်းအရာလေးတွေဟုတ်လားဘုန်းတို့ရဲ့ဒီအစင်းတက်ထားပါတော့အစင်းတက်ကိုယော့တယ်ဆိုတာကတော့อืมအသက်တက်ယော့တာကိုတွေးရတာတော့စိတ်ကိုမထိတ်လန့်စေဘူး အသက်တက်လျော့တယ်ဆိုတာကိုတွေးတာထိတ်လန့်မှုကိုအများကြီးဖြစ်စေတယ်ခုတို့ခုနေနေရတာလေးကနောက်နေရမဲ့လက်ကြံလေးတဲ့ဟာရဲ့ဒစိတ်တေတေတာလေးတွေပဲဟုတ်တယ်မဟုတ်လားအစိပ်ပိုင်းလေးတွေဘုန်းတော်ကနေတိုင်းဖြိုးနေဟိုဘက်ကလှည့်ဖြိုးဒီဘက်ကလှည့်ဖြိုးကို့အသက်ကိုကိုဘာလုပ်နေတာတော့အမြဲတမ်းဖြိုးဖြိုးချနေတာနည်းနည်းပဲကြံဘလောက်ကြံမလဲတောင်မသိနိုင်ဘူးသေချာတာတော့တရက်နေရင်တရက်စာဖြိုးလိုက်ပြီပဲသူကလက်ကြံနဲတာများတာတော့တိတိကျကျသိခွင့်မရှိဘူးသေချာတာတော့ကုံတာတော့ကုံကုံကုံကုံလိုက်နေတယ် နောက်ဆုံးနည်းနည်းကြံရင်တော့ကုံနာပို့ပြီးတော့ထင်ရှားသွားမယ်ပေါ့နော်အဲ့ဒါသူပြောတာလေးကဘာလဲတော့စိန်နတရာတိအစ္စာဒီကနေ့ပို့ပြီးတော့တော့မှမင်းဟာအိုမင်းသွားပြီအသက်တက်ကောအရှင်တက်ကောပို့ပြီးတော့ရုပ်လျော့သွားပြီအဲ့ဒါဆက်ပြီးတော့သူဘာပြောတော့ဧဝံမေပိခမာနတာရာဇပုတ္တိတတိနိဟာယဒေဝတဝဝန္နောအဟောရတာနာမစ္စီနော်ရာဇပုတ္တိယတတိနိအချမ်းရများတဲ့မင်းသမီးတဲ့ဧဝံမေပိခမာနတာအခုမင်းငါနဲ့ပြောနေတော့ အခုမင်းဟောငါကြည်နေတော့အခုလောလောဆယ်ပို့ပြီးတော့သူ့ရဲ့တရားမြင့်လာပြီနော်ဆိုတော့တော့အသက်တက်အစင်းတက်ကအမြဲတမ်းကုန်နေတယ်ရုပ်လျော်နေဒီနေ့တောင်မင်းပိုးကုန်လာပြီလို့ပြောတာအခုကျတော့ဒီနေ့မဟုတ်တော့ဘူးဘာလဲတော့အခုမင်းဟောငါကြည်နေတော့မှာပဲတဲ့နော်အင်းဟောမေပိခမန္တတာမင်းဟောငါကြည်နေတော့မင်းကလည်းအခုစကားပြောနေတော့မှာကိုပဲဘာဖြစ်တော့ဟာရဒေဝတဝဝနော်မင်းရဲ့အစင်းတက်အသက်တက်တွေဟာရော့လိုက်နေတယ်အခုကိုတော့လျှောက်ရော့နေတယ်ဘုန်းတို့ဆောင်ပုဒ်ကလေးမှတ်မိသေးလား နော်တို့သူငါစုခုထက်ခုသေမှုနီး၍လားဟုတ်လားအခုထက်အခုဟာပိုးပြီးတော့နီးနော်နွားသတမတတ်မြင်နွားဆွဲသွားဥပမာနော်သေယဌာနညင်းမရသွားရချိန်နိုင်တာညင်းလို့မရဘူးနော်သွားမှန်တိတိမတိတိရောက်မြင်မြန်မကြဘုန်းတို့တတိထားမိတိဖြစ်စေတတိမထားမိတိဖြစ်စေကိုယ့်အကိုမေ့မေ့မမေ့မေ့သူကတော့သူ့လိုပုံမှန်လုပ်ပြီးတော့သွားမှန်တိတိမတိတိရောက်မြင်မြန်မကြပြီးတော့ ဒို့သူငါစုခုထက်ခုသိမှုနီးရလာအဲ့ဒါဒီလိုဒေသနာလေးတွေကိုကြည့်ပြီးတော့ရေးတာပေါ့နော်အခုကြည့်နေတုန်းမှာကိုပဲယော့နေတာအခုနဲ့အခုမတူအရင်အခုထက်နောက်အခုဟာပို့ပြီးတော့သိဖို့နီးလာတယ်ပို့ပြီးတော့နော်နေရမယ့်အချိန်လေးတစ်ခုပို့ပြီးတော့ယော့သွားတယ်ဒါကိုပြောတာဟုတ်လားဧဝမေပိခမန္တတာရာဇပုတ္တိယေတတိနိဟာယတေဝတဝဝန္နော မင်းငါနဲ့ပြောနေတော့မင်းကငါကြည်နေတော့မှကိုပဲမင်းရဲ့အသင်တက်အသက်တက်အဆင့်တက်တွေကရော့နေတယ်တဲ့အဟောရတဏမစ္စည်းဟောဒါလေးကိုပြောရင်အဟောရတဏမစ္စည်းနောက်ကာလတွေကြာနေ့တွေရက်တွေကြာလွန်သွားပြီဆိုလို့ရှိရင်တဲ့အပ္ပနတိကဘာဝမေဝပြည့်ညက်เสียကိုယ်ကောင်မရှိသည့်အဖြစ်တော့ဂမိတ္တိရောက်လက်တန်တယ်อืม နောက်နည်းနည်းလေးရက်တွေနည်းနည်းလေးမြန်ကြာသွားမယ်ဆိုရင်ကုန်တာတွေများသွားမယ်ဆိုလို့ရှိရင်ဒါဘယ်သူဘဝပါလို့ပြောเสียဒီကိုကောင်တောင်ကြံတော့မှာမဟုတ်ဘူးတဲ့အခုတော့ဒါကဘယ်သူဘဝတာမဲတယ်တာဖြူတယ်သဘောကောင်းတယ်မကောင်းဘူးဘသူဘဝဘေရွာကဘာညာဟာပြောเสียရတယ်ကိုကိုကောင်ကြီးရှိသေးရဲ့ဒီကိုကောင်ကြီးကိုကြည့်ပြီးတော့ပြောနေရမို့လားဘသူဘဝပါလို့ပြောတယ်ဘလူသားသမီးပါဘာဘာမျိုးနွယ်ဟာ तू ကဘလူတွေတက်တာဘာညာဒါဘောပဲဖုံဖုံတို့ မှီပြီးတော့ပြောနေတာနောက်ရက်တွေကုံတာတော်တော်များသွားပြီဆိုလို့ရှိရင်အဲ့လိုပြောเสียရကိုကောင်းတောင်မရှိတော့တဲ့ဖြစ်ကိုရောက်သွားတယ်ဒီခေတ်ကပိုးတောင်ထင်ရှားသေးတယ်ဒီကောမှမြေကြီးတဲ့မြုပ်အယိုးလေးပါလေးသွားတူးဆွာကြည့်မယ်ဆိုရင်တွေ့နိုင်သေးတယ်မြေလေးပါအခုကမီးခွန်းငွေလေးဖြည့်ပြီးတော့ပြန်သွားအယိုးမကြံအောင်တောင်မီးရှို့လို့မရဘူးလားနော်တခါတည်းဒီတဲ့သွင်းလိုက်တာနဲ့မှမီးခိုးလေးငွေလေးတက်သွားတာကိုပဲမြင်လိုက်ရတယ်ဘာမှကိုပြောเสียရမကြံတော့ ဒါပါပြောနေတာတော့အနိစ္စနော်အနိစ္စကိုမြင်အောင်ဘုံဘုံတို့ဟိုအထောက်အကူပြုတမ္မာသင်္ကပ္ပအားကောင်းဖို့ဒါဘုံဘုံဒီဇက်တော်လေးကိုပြောပြတာပါဟုတ်လားအဲ့လိုမျိုးငါဟာကုန်ပစ္စည်းနဲ့ထိုက်တန်တဲ့အဖို့ခါကိုပဲပေးတဲ့ကုန်သေးလိမ့်မှာပါနော်မင်းဒီဟူသော ကုန်ပစ္စည်းကအမြဲတမ်းဘာဖြစ်နေလို့တန်ဖိုးကညော့နေတယ်ဒါကြောင့်ငါပေးရတဲ့အဖို့ခါကလည်းညော့ပြီးတော့ပေးတာဒီဇက်လေးလူတိုင်းကြားဘူးတယ်ဟုတ်လား အဲ့တော့ကိုကအမြဲတမ်းယော့နေတယ်ဆိုတာကိုမြင်ရမယ်ဘာယော့နေတာလို့ဆိုတော့သူကဒီမှာတော့နှလုံးနဲ့ပြောတော့เนาะအစင်းတက်နဲ့အသက်တက်လို့ပြောတာအမှန်တော့ကျမ်းမာတဲ့နုပြိုတဲ့ဓာတ်တွေလည်းပါတော့ယော့တာပါပဲဟုတ်တယ်မဟုတ်လားမာတာတွေလည်းတဖြည်းဖြည်းနဲ့မမာတော့ဘူးပေါ့နော်အရာထလေးလန်လာတာကြည်သွာလာလေးလန်လာတာကြည်ပေါ့နော်တဖြည်းဖြည်းနဲ့ဘုန်းဘုန်းတို့အကုန်လုံးဟာရုပ်လျော့နေတယ်ဒီတဘာဝလေးတွေအဲ့ဒါကိုစဉ်းစားပြီးတော့အော်အချိန်တိုင်းရုပ်လျော့နေတယ်ဆိုတာကိုလည်းမြင်အောင်ကြည့်ရဟုတ်လားဟုတ်တော့ဘဝက ဒါအတိပ္ပယ်နှစ်မျိုးပေါ့နော်တရားလိုက်ဦးမယ်ဟုတ်လားဒါဘာတော့မရဏကိုစဉ်းစားတာပေါ့မသေးသေးဘူးတရားဦးမယ်နော်ဒါကိုမြင်ဖို့လိုသလိုဒါကိုစဉ်းစားဖို့လိုသလိုသိနေတယ်ဆိုတာကိုလည်းမြင်ဖို့လိုတယ်ပြက်ရလိုက်ဦးမယ်ဆိုတာကိုမြင်ဖို့လိုသလိုပြက်နေတယ်ဆိုတာကိုလည်းမြင်ဖို့လိုတယ်ဒါအနေဆာကိုပြောတာပေါ့မရဏနဲ့အနေဆာစကားနှလုံးမတူဘူးနော်မရဏကဘာတော့တဘောတစ်ခါပြက်ရတဲ့အပြက်ကြီးပေါ့ ဟုတ်လားအဲ့ဒါအခုပြက်ပြီလားမပြက်သေးဘူးဘုန်းတော်လှုပ်လို့ကန်လို့ပြောလို့ရှိလို့ကုသိုလ်တွေရောလှုပ်လို့ရတယ်အခွင့်အရေးတွေပေးနေသေးတယ်မရဏနဲ့မတွေ့သေးလို့ဟုတ်လားဒါပေမဲ့အဲ့ဒါတေချာပေါက်ပါဖြစ်မယ်တော့တွေ့မှာတေရလဲဦးမယ်ပြည့်ရလဲဦးမယ်ဒါကိုလည်းဘုန်းဘုန်းတို့ဘာလုပ်ရမှာတော့ကောင်းကောင်းပိုင်ပိုင်နိုင်နိုင်ထက်တဲ့ဝင်ဝင်တိထားရမယ်ဟုတ်လားပြီးရင်အဲ့ဒါထက်ပို့ပြီးတော့ဘာတေရပါဘာတေရအောင်တော့သေးနေတယ်ပြက်နေတယ်ဟာဒါကြတော့အိဋ္ဌာကိုပြောတာနော်အဲ့ဒါဥပဒနာညာရရင်မရနိုင်ဘူးလား ရနိုင်တယ်နော်အခုလည်းပါပြက်လိုက်နေတာပဲလေစောစောကအနေထားမရှိတော့တဲ့မရှိပြီးတော့မှအခုအနေထားအသစ်ဖြစ်နေတာပေါ့နော်ဘဝအချိန်တိုင်းသေဆုံးနေတယ်လို့ပြောမယ်ဆိုတော့ပြောလို့မရဘူးလားရအဲ့တော့သေရလေဦးမယ်ဆိုတာကိုသိဖို့လိုသလိုသေနေတယ်ဆိုတာကိုလည်းသိရမယ်ပေါ့နော်ပြက်ရလေဦးမယ်ဆိုတာကိုသိဖို့လိုသလိုပြက်နေတယ်ဆိုတာကိုလည်းသိရမယ်အဲ့တော့ဘုန်းတော်ဒီနှစ်ခုကလည်းဆက်ဆက်နေတယ်ပြက်ရလေဦးမယ်ဆိုတာကိုတွေးပါများရင်လည်းပြက်နေတာကိုသိနိုင်တယ်နော်သိခြင်းတရားကိုဖန်ဖန်စဉ်းစားရင် အနိစ္စအစရှိတဲ့လက္ခဏာရေး၃ပါးကိုအလို့လို့ထင်မြင်လာမယ်ဆိုတော့သိချင်းတရားကိုစဉ်းစားခြင်းရဲ့အကျိုးကျေးဇူးတွေကိုဘုန်းတော်ဟောတာနာဖို့မှလိမ့်မယ်တခုသောတရားကြီးဂုံကျေးဇူးများဒီတရားတွေထဲမှာရှိတယ်ဟုတ်လားဟုတ်တနေ့ကဟောလိုက်တဲ့အကောင်းဆုံးဆရာဆိုအဲ့ဒီ7မျိုးကိုပြောထားတာသိချင်းကိုစဉ်းစားရင်အတိတွေတိုးသွားတာကိုပြောတာသိချင်းကိုစဉ်းစားလို့ရှိရင်အမြဲတမ်းပြက်နေတဲ့အပြက်အမြဲတမ်းသေနေတဲ့အသေးကိုတောင်သိနိုင်တယ်လို့ပြောတာဟုတ်လားအဲ့လိုအတိကိုတိုးဖို့အခုဒီဇတ်တော်လေးတွေကိုဘုန်းတော်ပြောပြတာဟုတ်လား အဲ့လိုပြောတဲ့အခါကျတော့မင်းသမီးကအော်သူလည်းညံရှိတယ်လို့ပဲလေအော်အလွန်အတိပ္ပယ်ရှိတဲ့စကားကိုပြောတာဆိုတော့အဲ့ကျတော့မှသင်ဘယ်သူတုံးလို့မေးတော့မှနော်အရှင်ဘောကဒါသင်ရဲ့လင်းယောက်ျားဥရိယပါဒမင်းသားဟာဘယ်ရောက်နေတော့တရားမင်းဖြစ်နေတယ်အဲ့ကျမှသူတရားပြည်အဒီနတ်ပြည်ကိုရောက်အောင်သူဘလို့ကျင့်ရမလို့မေးလို့ဘုရားလောင်းသူတရားတွေအများကြီးဟောပါတယ်အဲ့ဒါတွေလည်းကောင်းပါတယ်ပြောစရာဒါပေမဲ့ဒီနေ့ကတော့ဒီလောက်ပဲပြီးရအောင်ဟုတ်လားအဲ့ဒါနဲ့သူကဒီထိနန်းစည်းစိမ်တွေ တိုင်းရေးပြည်ကတာဝန်တွေမူတွေမတ်တွေအကုန်လွှဲပြီးတော့အဲ့ဒီမင်းသမီးကဒီနန်းတော်နီးမှာရှိတဲ့ဥယျာဉ်ထဲမှာပဲရတိဝတ်ကလေးနဲ့နေပြီးတော့သူတော်ကောင်းတရားကိုကျင့်ပြီးတော့သေတဲ့အခါကျတော့ဘုရားလောင်းစီကိုရောက်တယ်ဆိုတော့ဇက်တော်ကိုပေါင်းထားတာဟုတ်လားအဲ့တော့ဘုန်းတော်ကဘာဘာဘာပြောချင်တာလဲဒီဇက်တော်ကိုပြောတဲ့နေရာမှာအမြဲတမ်းဘုန်းဘုန်းတို့ကကုန်ခန်းပြီးတော့နေနေတာပေါ့နော်နေရမယ့်အနေအထားလေးတွေလည်းကုန်းနေတယ်ဟုတ်လားမာကျောမှုနုပြိုမှုဒါတွေလည်းပါတော့အမြဲတမ်းကုန်ခန်းလိုက်နေတယ်ဆိုတဲ့ဒီသဘာဝလေးတွေကို တတိထားမိဖို့ပေါ့ဟုတ်လားအဲ့ဒါလိုတတိထားမိရင်ဒီအတီကလေးမကင်းမကွာနေနေတယ်လို့ဆိုနိုင်မို့လားအဲ့ဒါလိုနေခြင်းကိုမြတ်စွာဘုရားဘယ်လိုပြောတော့ပညာဇီဝင်ဇီဝိတမဟုတိတ္ထဉာဏ်ပညာဖြင့်အသက်ရှင်တန်ခြင်းဟာအမြတ်ဆုံးရှင်သန်ခြင်းเนาะအမှန်သိပြီးတော့နေရတာအမြတ်ဆုံးရှင်သန်ခြင်းဟုတ်လားဒါကြောင့်တရားလိုက်အောင်မယ်လို့သိနေဖို့သိနေတယ်လို့သိနေဖို့ပြည့်ရလိုက်အောင်မယ်လို့သိနေဖို့ပြည့်နေတယ်လို့သိနေဖို့ဒါပါတော့ ပညာပညာရဖို့ကြိုးစားတာပေါ့နော်အဲ့ဒီပညာနဲ့နေရတာအဲ့ဒီအသိလေးနဲ့နေရတာစိတ်နှလုံးကိုငြိမ်းစေတယ်အေးစေတယ်တတ်တာစေတယ်ဟုတ်လားဒီသဘာဝလေးနဲ့ဘုန်းတို့နေသွားရင်အလုံးမဘဝတတ်တောင့်တတ်တာရှိတယ်ပေါ့ဟုတ်လားဆန့်ကျင်ဘက်နေတဲ့ဒီပညာမရှိဘူးဆိုရင်တော့ဘာတွေလာမလို့မသိမှုအခြေခံတဲ့မမောမှုမကျေနပ်မှုဒီနှစ်ခုကခေါင်းထောင်လာမှာပေါ့ဒါပဲလေဟုတ်လားဒီအသည့်ဒီပညာမရှိဘူးဆိုရင်ဘာနေရာယူလာမှာတော့ မောဟအဝိဇ္ဇာနေရာယူလာမှာပဲအတိမရှိတဲ့အချိန်မှာမတိမရှိဘူးဆိုရင်မတိဘူးပဲလေဒါပဲလေမတိဘူးဆိုရင်မမောစရာလို့ထင်တဲ့အရာနဲ့တွေ့ရင်မမောမှုလောဘကောင်းထောင်လာမယ်မကျေနပ်စရာလို့ကိုထင်တဲ့အရာနဲ့တွေ့ရင်ဒေါသကောင်းထောင်လာမယ်လောဘဒေါသရဲ့နှိမ့်ဆက်တာကိုပဲခံပြီးတော့ပူပူလောင်လောင်နေသွားမှာပေါ့အဲ့လိုနေခြင်းမျိုးကိုတန်ဖိုးရှိတယ်လို့ဆိုမလားမဆိုနိုင်ဘူးဒါကြောင့်မလို့မြတ်စွာဘုရားပညာနဲ့အသက်ရှင်ခြင်းဟာအကောင်းဆုံးအသက်ရှင်ခြင်းလို့ပြောတာအလွန်မှနည်းနည်းတဲ့အဓိပ္ပာယ်ရှိရနော်ပညာနဲ့နေတော့ငြိမ်းအေးတာပေါ့သူက ပညာနဲ့မနေဘူးဆိုရင်မောဟနဲ့နေတယ်ဝိဇ္ဇာနဲ့နေတယ်အဲ့ဒါဆိုရင်မမောမှုနဲ့မကျေနပ်မှုရဲ့နှိမ့်ဆက်တာကိုခံပြီးတော့စဉ်းစဉ်ရဲပဲဘဝမှာနေရာရောက်သွားတယ်ပေါ့ဟုတ်လားဒါကြောင့်ဘဝမှာချမ်းချမ်းသာသာနေရာရအောင်ဘာနဲ့နေဖို့ကြိုးစားမှာလို့အမှန်တိမှုနဲ့နေရမယ်နော်သေရလေဦးမယ်သေးနေတယ်ပြည့်ရလေဦးမယ်ပြည့်နေတယ်ဒါလေးနှစ်ခွန်းတော့ဘုံမှာမှတ်မိစီနေဟုတ်လားအင်းအဲ့ဒါဆိုလို့ရှိရင်ဘုံတို့ဒါဒီနေ့ပြောရင်တဲ့စကားလေးတွေအကုန်လုံးလိပ်ပတ်လဲသွားပြီပေါ့နော် အကောင်းဆုံးရှင်သန်ခြင်းဆိုပြီးတော့ဒါဘုန်းတို့တရားလေးတစ်ခုပြောပါတယ်နော်ဒါကြောင့်ဒီကနေ့ပြုလုပ်အထောက်ထားရတဲ့ကုလကောင်းမှုအဆုစုတို့ရဲ့အစွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့သည်မညံပုညမျက်နှိဗံကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတည်းကဲ ရည်သက်ချမျှဝေကြအောင်နော်လိုက်ပြီးတော့ဆိုကြအရှင်ဘုရားဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဉ္ဇဏ်ဖို့ဉဏ်မျက်နှိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့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 ကိုယ်စိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံး သာဓုသာဓုသာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု gain ကိုယ်စိတ်နှပြချမ်းသာကြပါစေ